တမန္တာစကဝါလီတုအတ္တရာခိသံတုဒေဝတာတတ္တမံမုနိရာဇတတုနံတုတက္ကမောခတံဓမ္မတဝနကာလောအယံဗရန္တာဓမ္မတဝနကာလောအယံဗရန္တာ ဓမ္မတဝနာကာလောအယံဗရန္တာနမောတတဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတာယေတံကာတန္တစိတ်တာတိတရဏတရဏဣထလောကံတရေဝါဘုံမာဘုံမာသဒေဝါကုဏဂဏဂဟဏယာဝတာတပ္ပကာလံ ဣတိအာယံတုဒေဝဝရကနကမယေမေရုရာဇေဝတံတောတံတောတံတောတဟေတုံ မုနိဝရဝစနံသောတုမက္ကံသမက္ခာတဗ္ဗေတုစက္ကဝါလီတုယက္ခာဒေဝါစဗြဟ္မနောယံအံမေဟိကတံပုံညာ တပ္ပတံပတိတာတကံတဗေတံအနုမောဒိတဝါတမေခာသာရဏီရတာပမာဒရဟိတာဟွန်တုအာရခာတုဝိပေတတောသာသနတသလောကတဝုဒ္ဓီဘဝတုတပဒာသာသနံပိစလောကင်စဒေဝရခန္တုတပဒာ တတေဟွန်တုသုခီတပေပရိဝါရေဟိအတနောအနိကာသူမနာဟွန်တုတဟတပေဟိညာတိတိရာဇတောဝါသောရတောဝါမနုဿတောဝါအမနုဿတောဝါအခိတောဝါဥဒကတောဝါပိတာသတောဝါခာနုကတောဝါ ကန္တကတောဝါနခတတောဝါဇနပဒရောဂတောဝါအတ္တဓမ္မတောဝါအတန်ဒိဋ္ဌိတောဝါအတ္တပုရိတတောဝါသန္ဓဟတ္ထိအတ္တမိဂဂောနကုတ်ကုရအဟိဝိသိကမဏိတပ္ပဒီပိဣသတရစ္ဆသူကရမဟိန္ဒယခရခတာဒီဟိ နာနာပယတောဝါနာနာရောဂတောဝါနာနာဥပတဝတောဝါအာရခံကံဟံတု